အခန်းကြီး28အငယ်1မှ14ယနေ့ငါဆင့်ဆိုသမျှသောပညာတော်တို့ကိုတင်ဒီကျင့်ဆောင်ခြင်းဟာတင်းဖျားသခင်သာရဖျား၏စကားတော်ကိုစစ်စစ်နားထောင်လင်တင်းဖျားသခင်သာရဖျားသည်လူမျိုးတကာထို့ထက်တင့်ကိုချီးမြှောက်တော်မူမည်တင်းဖျားသခင်သာရဖျား၏စကားတော်ကိုနားထောင်လင်တင့်အပေါ်မှာတက်ရောက်လက်တန့်သောကောင်းကြီးမင်္ဂလာများဟုမူကားတင်းဒီမြို့၌မင်္ဂလာရှိလိမ့်မည်တော၌မင်္ဂလာရှိလိမ့်မည် သားသမီးအားဖြင့်၎င်းမြေအတိနှံအားဖြင့်၎င်းတရိษံဖွာသောတန်းငယ်အားဖြင့်၎င်းတိုးနွားအစည်းပွားအားဖြင့်၎င်း မင်္ဂလာရှိလိမ့်မည်ခြင်တောင်း၌၎င်းမုတ်နယ်သောခွက်၌၎င်းမင်္ဂလာရှိလိမ့်မည်မိမိအိမ်ထဲသို့ဝင်သောအခါမင်္ဂလာရှိလိမ့်မည်ပြင်သို့ထွက်သောအခါမင်္ဂလာရှိလိမ့်မည်တင့်တစ်ဖက်၌ထသောရန်သူတို့ကိုတင့်မြေမောက်၌သာရဖျားသည်ဒဏ်ခံစေတော်မူမည်သူတို့သည်တလန်းသည်ဖြင့် တင်ရှိရာသို့လာတော်လဲလမ်းခုနှစ်တွယ်ဖြင့်တင့်ရှိမှပြေးကြလိမ့်မည်တင်ဤဗန္နာတိုက်၌၎င်းတင်ပြုလေရာ၌၎င်းဒါဝရဘုရားသည်တင့်အပေါ်မှာမင်္ဂလာရောက်စေခြင်းငှာမိန်တော်မူမည်တင်ဘုရားသခင်ဒါဝရဘုရားပေးတော်မူသော ပြည်၌တင့်ကိုကောင်းကြီးမင်္ဂလာပေးတော်မူမည်တင်ဒီတင်ဘုရားသခင်ဒါဝရဘုရား၏ပြညတ်တော်တို့ကိုစောင့်၍လမ်းတော်သို့လိုက်လျင်ဒါဝရဘုရားကျိန်ဆိုသည့်အတိုင်း တင့်ကိုကိုရော့အဖို့တန်ရှင်းသောအမျိုးအစဉ်မြဲဖြစ်စေတော်မူမည်။တင်ဒီသာရဖျား၏နာမတော်ဖြင့်ခေါ်ဝေါ်မှုချင်းကိုခံရသည်ဟုလူမျိုးခတ်သိမ်းတို့သည်သိမြင်၍တင့်ကိုကြောက်ရွံ့ကြလိမ့်မည်။သာရဖျားသည်တင့်အားပေးခြင်းကဘိုးဘီတို့အားချိန်ဆတော်မူသောပြည်၌ဥစ္စာပစ္စည်းသားသမီးတရိษံအတူပွားမြေအတိဏံများကိုကျွယ်ဝစေတော်မူမည်။ဒါဝရဘုရားသည်အချိန်တန်မှ သင်၏ပြည်၌မိုးရွာစေခြင်းဟံ၎င်းသင်ပြုလေရာရာ၌ကောင်းကြီးပေးခြင်းဟံ၎င်းဗန္နာတော်တိုက်ဒီဟုသောမိုးကောင်းကင်ကို ဖွင့်တော်မူမည်သင်သည် လူမျိုးများတို့အားချင်းငှားရသောအခွင့်ရှိလိမ့်မည် သူတို့သည်သင်အားချင်းငှားရသောအခွင့်မရှိရဒါဝရဘုရားသည်သင်ကို အမိမဖြစ်စေဘဲခေါင်းဖြစ်စေတော်မူသည်ဖြင့်သင်သည်အောက်၌မနေရဘဲအပေါ်၌သာ နေရသောအခွင့်ရှိလိမ့်မည် ယနေ့ငါဆင့်ဆိုသောသင်ဘုရားသခင်သာရဘုရား၏ပညတ်တော်တို့ကိုကျင့်ဆောင်ခြင်းဟာနားထောင်နေ၎င်းယနေ့ငါဆင့်ဆိုသောစကားတော်လမ်းမှထွက်၍လက်ရဘဲလက်ဝဲဘဲသို့မလွှဲအခြားတစ်ပါးသောဘုရားနောက်သို့လိုက်၍ဝတ်မပြုဘဲနေလင်၎င်းထိုတို့ဂျေစုတော်ကိုခံရလိမ့်မည်အငယ်၅မှ20ယနေ့ငါဆင့်ဆိုသောသင်ဘုရားသခင်သာရဘုရားစီရင်ထုံးဖွဲ့တော်မူချက် အလုံးစုံတို့ကိုကျင့်ဆောင်ခြင်းငှါစကားတော်ကို နားမထောင်လျှင်၊သင့်အပေါ်မှာသက်ရောက်လတံ့သောကျိန်ခြင်းအမင်္ဂလာများဟူမူကား၊သင်သည်မြို့၌အမင်္ဂလာရှိလိမ့်မည်။တော၌အမင်္ဂလာရှိလိမ့်မည်။ခြင်တောင်း၌၎င်း၊မုန့်နယ်သောခွက်၌၎င်းအမင်္ဂလာရှိလိမ့်မည်။သားသမီးအားဖြင့်၎င်း၊မြေအသီးအနှံအားဖြင့်၎င်း၊သိုးနွားအစီးအပွားအားဖြင့်၎င်းအမင်္ဂလာရှိလိမ့်မည်။မိမိအိမ်ထဲသို့ဝင်သောအခါအမင်္ဂလာရှိလိမ့်မည် ပြင်သို့ထွက်သောအခါအမင်္ဂလာရှိလိမ့်မည်ထာဝရဘုရားကိုစွန့်၍ပြုမိသောဒုစရိုက်အပြစ်ကြောင့်အလင်းမြန်ပျက်စီးဆုံးရှုံးခြင်းတို့မရောက်မီတိုင်အောင်ပြုလေရာ၌ကျိန်ဆဲခြင်းနှောက်ယှက်ခြင်းကဲ့ရဲ့ခြင်းတို့ကိုတင့်အပေါ်မှာတက်ရောက်စေတော်မူမည်ငွေ27မှ25တင်သွား၍ဝင်စားလက်တန်သော ပြည်မှတုတ်တင်ပယ်ရှင်းတော်မူမူမီတိုင်အောင် ကာလနာကိုတင်၌ဆွဲစေတော်မူမည်အာရဖျားသည်တင့်ကိုဒူလာဖျားနာဒလခက်နာခရခရနာဖြင့်၎င်းဒါဘီလေတိ၍အပင်သေးပြီးအရေယို၍အပင်သေးပြီးဖြင့်၎င်းဒဏ်ခတ်တော်မူ၍တင်းဒီမပြည့်စည်မီတိုင်အောင်ထိုဘေးတို့သည်လိုက်ကြလိမ့်မည်တင့်ကောင်းပေါ်မှာမိုးကောင်းကင်သည်ကြေးဝါကဲ့သို့၎င်း တင့်အောက်၌မြေသည်တန်ကဲ့သို့၎င်းဖြစ်လိမ့်မည်။ဒါဝရဘုရားသည်တင့်နေရာပြည်၌ရွာသောမိုးရေကို မြေမှုန့်ဖုံဖြစ်စေတော်မူသည်ဖြင့်တင်းသည်မပြည့်စည်မီတိုင်အောင်တင့်အပေါ်မှာကြာရလိမ့်မည်။တင်းရန်သူရှိမှဒါဝရဘုရားသည်တင့်ကိုဒဏ်ပေးတော်မူမည်။တင်းသည်တလန်းသည်ဖြင့်သူတို့ရှိရာသို့သွားတော်လေလမ်းခုနှစ်တွယ်ဖြင့်သူတို့ရှိမှ ပြေး၍မြေပေါ်မှာရှိသောအတိုင်းတိုင်းအပီပီတို့ ပြောင်းသွားရလိမ့်မည်အငယ်26မှ35တင်းအသေးကောင်သည်မိုးကောင်းကင်ငှက်တောသားရဲ့စားစရာဖို့ဖြစ်ရလိမ့်မည် ထိုတိရစ္ဆာန်တို့ကိုအဘယ်သူမျှမမောင်းရဒါရဖျားသည်တင်းကိုအေဂုထုအနာစိမ်းမြင်းတရိုက်နာဝဲနာမပြောက်နိုင်သောယာနာဖြင့် ဒဏ်ခတ်တော်မူမည်။ယူသောအနာ မျက်စိကန်းသောအနာ မိမောတူဝေသောအနာဖြင့်ဒဏ်ခတ်တော်မူ၍မျက်စိကန်းသောသူသည်မှောင်မိုက်၌စမ်းတတ်ရသကဲ့သို့တင်းသည်မွန်းတဲ့အချိန်၌ပင်စမ်းတတ်ရလိမ့်မည်။တင်ပြုသောအမှု၌မအောင်ဘဲညှင်းဆဲခြင်းလူယူခြင်းကိုသာခံရလိမ့်မည်အဘယ်သူမျှမကယ်တင်ရ။ မိန်းမနှင့်လက်ထပ်ပြီးတော်လဲအခြားသောသူသည်ပေါင်းဘော်ရလိမ့်မည်အိမ်ကိုဆောက်တော်လဲကိုယ်တိုင်မနေရစပြည့်ဥယင်ကိုစိုက်တော်လဲစပြည့်တီးကိုမစွတ်မယူရတင့်နွားကိုတင့်မြဲမောက်၌တတ်၍တေတော်လဲတင့်ကိုယ်တိုင်မစားရတင့်မြဲကိုတင့်ရှင်းပေါက်၌အနိုင်အထက်ယူသွားပြီးမှ နောက်တဖန်ပြန်၍မပေးရတင့်တိုးတို့ကိုတင့်ရန်သူ၌အပ်သောအခါကယ်နှုတ်သောသူမပေါ်မရှိရ တင့်သားမိတို့သည်သူတစ်ပါးလက်သို့ရောက်၍သင့်မျက်စိသည်တစ်နေ့လုံးမျှော်ကြည့်လျက်အားကုန်လိမ့်မည်။သင့်လက်သည်လည်းခွန်အားမရှိရ။သင်မသိမကျွမ်းသောလူမျိုးသည်သင့်နေရာပြည်၏အသီးအနှံကို၎င်း၊သင်လုပ်ဆောင်၍ရသောဥစ္စာကို၎င်းစားလိမ့်မည်။သင်သည်ညှဉ်းဆဲနှိပ်စက်ခြင်းကိုသာ အစဉ်မပြတ်ခံရလိမ့်မည်။ထိုသို့ကိုယ်တိုင်တွေ့မြင်သောအမှုကြောင့်သင်သည်အရူးဖြစ်ရလိမ့်မည်။ထာဝရဘုရားသည် ။တင့်ဒူးနှင့် ခြေတော့မကခြေပွားမှစ၍ဥကောင်းထိတ်တိုင်အောင်မပြောက်နိုင်သော အနာစိမ့်ဖြင့်ဒဏ်ခတ်တော်မူမည်။အငယ်36မှ45ထာဝရဘုရားသည်တင်ချီးမြှောက်သော ရှင်မြင်းကိုတင်နှင့်တင့်ဘူဘေတို့မတိမကျွမ်းဘူးသော လူမျိုးရှိရာသို့ဆောင်းတော်တော်မူသည်ဖြင့်တင်သည်အခြားတစ်ပါးသောဖျားတစ်သားဖျားကြောက်ဖျားတို့ကိုဝတ်ပြုရလိမ့်မည် ထာဝရဘုရားသည်တင့်ကိုဆောင်သွားတော်မူသော အပြည်ပြည်တို့၌တင်သည်အံ့ဩရာပုံခိုင်းရာကဲ့ရဲ့ရာဖြစ်လိမ့်မည်တင်သည်များစွာသောမျိုးစေ့ကိုလေသို့ယူသွား၍ဂျိုင်းကောင်တို့သည်ကိုက်စားသောကြောင့်နေသောစပားကိုတင်ရလိမ့်မည်စပြည့်ဥယင်တို့ကိုဆိုက်၍ပြုစုတော်လဲပိုးများကိုက်စားသောကြောင့်ကိုယ်တိုင်စပြည့်တီးကိုမဆွတ်ရစပြည့်ရေကိုလည်းမတော့ရ တင့်နေရာအရရ၌တန်လွင်ပင်ရှိတော်လဲအတိမမဲ့မီကြွေသောကြောင့်တင်ဒီတန်လွင်စီနှင့်ကိုကို မလိမ့်ရသားသမီးကို ဖွမ်းမြင်တော်လဲသူတို့နှင့်မပြောမမွေ့ရရန်သူတို့သည်တိမ့်သွားကြလိမ့်မည်တင့်နေရာပြည်၌တစ်ပင်ရှိသည်မြမြေအတိ၌ရှိသည်မြကိုဂျိုင်းကောင်တို့သည်ကိုက်စားကြလိမ့်မည်တင်နှင့်အတူနေသောတပန်းမျိုးသားသည်မြင့်လျက်တင့်အပေါ်သို့တက်လိမ့်မည်တင်မူကားအောက်သို့ဆင်း၍နေရလိမ့်မည် သူသည်တင့်အားချေငှားသောအခွင့်ရှိလိမ့်မည်တင်မူကားသူအားချေငှားသောအခွင့်မရှိရသူသည်ခေါင်းဖြစ်၍တင်သည်အမိဖြစ်လိမ့်မည်ဒီဘုရားသခင်သာရဘုရားထားတော်မူသောစီရင်ထုံးဖွဲ့ချက်တရားကိုစောင့်ရှောက်ခြင်းကတင်သည်စကားတော်ကိုနားမထောင်သောကြောင့်မပျက်စီးမိတိုင်အောင်ဤချိန်ချင်းအမင်္ဂလာရှိသမျှတို့သည်တင့်အပေါ်မှာတက်ရောက်လျက်တင့်ကိုလိုက်၍မှီလျက်ရှိကြလိမ့်မည် အငယ်46မှ48တင်းပေါ်၌၎င်းတင်းအမျိုးနွယ်ပေါ်၌၎င်း အစင်မပြတ်နမိတ်လက္ခဏာအံပွေသောအမှုဖြစ်ကြလိမ့်မည်တင်းသည်ဥစ္စာကျဲဝသောအခါဝမ်းမြောက်ရွှင်လန်းသောစိတ်နှင့်ဒီဘုရားသခင်သာဝရဘုရား၏အမှုတော်ကိုမဆောင်မရွက်သောကြောင့်သာဝရဘုရားစေလွတ်တော်မူသောယံသူ၏အမှုကိုတင်းသည်မွတ်သိခြင်းရင်ငတ်ခြင်းအဝတ်အချီးစီးရှိခြင်းနှင့်တကား အရာရာ၌ဆင်းရဲစွာ ဆောင်ရွက်ရလိမ့်မည်။တင်းသည်မပျက်စီးမီတိုင်အောင်တင့်လေပင်၌တန်တဘိုးကို တင်ထားတော်မူမည်။အငယ်59မှ59ရွှေလင်းတာပြန်တက်တဲ့ကဲ့သို့လှင်မြန်သောလူမျိုးကြမ်းတမ်းသောမျက်နှာနှင့်ပြည့်စုံလျက်အသက်ကြီးသူကိုမယိုသေးအသက်ငယ်သူကို မတနာတတ်သော လူမျိုးကို ဝေးသောအရက် မြေကြီးစွန်းမှသာရဖျားသည်ခေါ်၍တင့်ကိုတိုက်စေတော်မူမည်။တင်သည်မပျက်စီးမီတိုင်အောင် ထိုရန်သူသည်တင်၏တိုးတငယ်နွားတငယ်မြေအတိနှံကိုစားရလိမ့်မည်။တင့်ကိုမပျက်စီးမီတိုင်အောင်ဆန်စပါစပြည့်ရည်စီတိုးနွားအစည်းပွားကိုတင့်အဖို့မချမ်းမထားရ။တင့်နေရာပြည်အရရတို့၌တင်ကိုးစားသောမြို့ယိုးမြင့်၍ခိုင်ခံသောမြို့ရိုးတို့သည် မပြိုမကျမီတိုင်အောင်တင့်နေရာမြို့ရှိသမျှတို့ကိုဝိုင်းထားလိမ့်မည်။သင်၏ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်အရရတို့၌မြို့ရှိသမျှတို့ကိုလည်းဝိုင်းထားလိမ့်မည်။ထိုတို့ဝိုင်းထား၍ရန်သူသည်ကျင်းကျက်စေသောအခါကိုရင်သွေးသည်ဟုသောတင်း၏ဘုရားသခင်ထာဝရဘုရားပေးတော်မူသော သားသမီးတို့၏အသားကိုတင်စားရလိမ့်မည်။တင့်နေရာမြို့တို့ကို ရန်သူဝိုင်းထား၍ကျင်းကျက်စေသောအခါ အလွန်နူးညံ့သိမ်မွေ့သောယောက်ျားသည် စားစရာအလျှင်းမကျန်ကြွင်းသောကြောင့်၊မိမိသားသမီးတို့၏အသားကို စားရသော်လည်း၊မိမိညီအစ်ကို၊မိမိရင်ခွင်၌ရှိသောမယား၊ကျန်ကြွင်းသေးသော သားသမီးတို့ကိုမနာလိုသောစိတ်ရှိ၍၊ထိုအသားကို သူတို့အားမဝေမပေးဘဲစားလိမ့်မည်။သင့်နေရာမြို့တို့ကိုရန်သူဝိုင်းထား၍ကျဉ်းကျပ်စေသောအခါ၊အလွန်နူးညံ့သိမ်မွေ့သဖြင့် မြေကိုမနှင်းဝွန့်သောမိမသည်လည်းစားเสียအလင်းမရှိသောကြောင့်မိမိရင်ခွင်၌ရှိသောလင်မိမိသားသမီးမိမိဝမ်းထဲကထွက်သောအချင်းမိမိဖွမ်းမြင်သော သူငယ်တို့ကို မနာလိုသောစိတ်ရှိ၍မိမိတငယ်ကို တိတ်ဆိတ်စွာ စားရလိမ့်မည်အငယ်58မှ68ဒီဘုရားသခင်သာရဘုရားသည်ဘုံကြီး၍ကြောက်မဲ့ဖွယ်သော နာမတော်ကိုကြောက်စေခြင်းဟာ ဤကျမ်းစာ၌ရေးထားသောဤတရားတော်စကားအလုံးစုံတို့ကိုသင်သည်မကြင့်မဆောင်ဘဲနေလျင်သာရဘုရားသည် သင်ခံရသောဘေးသင်အမျိုးအနွယ်ခံရသောဘေးတို့ကိုအံ့ဩပွေသောဘေးအလွန်ကြီး၍မြဲမြံသောဘေးအလွန်ပြင်း၍မြဲမြံသောယောဂဝေနာဖြစ်စေတော်မူမည်ထိုမှတပါတင်ကြောက်တတ်သောအေဂရုပြည်အနာယောဂရှိသည်များတို့ကိုတင့်အပေါ်မှာတည့်ရောက်စေတော်မူသည်ဖြင့် သင်၌ထိုအနာယောဂါတို့သည်ဆွဲကပ်ကြလိမ့်မည်ထိုမှတပါဤပညာတိကျမ်းစာ၌ရေး၍မထားသော အနာယောဂါဘေးဥပါရှိသမျှတို့ကိုသင်သည်မပြည့်စည်မီတိုင်အောင်သင်အပေါ်မှာသာရဖျားတက်ရောက်စေတော်မူမည်သင်သည်အရေအတွက်အဖျင်မိုးကောင်းကင်ကျဲကဲ့သို့များတော်လဲသင်ဖျားခင်သာရဖျား၏စကားတော်ကို နားမထောင်သောကြောင့်နည်းနည်းဖြစ်ရလိမ့်မည်သင်ကိုကျေးဇူးပြု၍များပြားစေသောအမှု၌ ဟာရဖျားပျော်မွေ့တော်မူသည့်ဤတူတဖန်တင့်ကိုဖျက်ဆီး၍အကျိုးနည်းเสียမှု၌ပျော်မွေ့တော်မူသည်ဖြင့်တင်သွား၍ဝင်စားလက်တန်သောပြည်တဲကတင်ဒီတုတ်တင်ပယ်ရှင်းခြင်းသို့ရောက်ရလိမ့်မည်ဒါဝရဖျားသည်လည်းမြေကြီးစွန်းတစ်ဖက်မှသည်တစ်ဖက်တိုင်အောင် လူမျိုးအပေါင်းတို့တွင်တင့်ကိုအရရက်ကွဲပြားစေတော်မူသည်ဖြင့်တင်နှင့်တင့်ဘူဘေတို့မတိဘူးသော အခြားတစ်ပါးသောဖျားတစ်သားဖျားကြောက်ဖျားတို့ကိုဝတ်ပြုရလိမ့်မည် ထိုလူမျိုးတို့တွင်တင်ဒီတက်တာခြင်းမရှိရနေရမကြရနှလုံးတုန်လှုပ်ခြင်းမျက်စိမျော်၍အာကုန်ခြင်းဝမ်းနည်းခြင်းအကြောင်းကိုသာရဖျားစီရင်တော်မူသည်ဖြင့်တင်ဒီအသက်ဆုံးလူသည်ဖြစ်၍နိညာမပြတ်ဆိုရင်လျက်တေဘေးနှင့်လွတ်မီမလွတ်မီကိုမတိဘဲလျက်နေရလိမ့်မည်တီးစိတ်နှလုံးထဲမှကြောက်ရွံ့ရသောအကြောင်းတင့်မျက်စိနှင့်မြင်ရသောအရာကြောင့်နာနဲ့အချိန်၌သင်က ညရောက်ပါစေဟု၍၎င်းညအချိန်၌နံနှင့်ရောက်ပါစေဟု၍၎င်းဆုတောင်းရလိမ့်မည် ထိုလမ်းကို နောက်တဖန်သင်မမြင်ရဟု မိန်တော်မူသောလမ်းဖြင့်ဒါဝရဘုရားသည်တဖန်တင့်ကိုအေဂရုပြည်သို့သင်ပေါ်နှင့်ပို့ဆောင်တော်မူသည်ဖြင့်ထိုပြည်တွင်ကြုံရောက်ချမ်းကြုံမိမ့်မှဖြစ်စေခြင်းကရန်သူတို့၌ရောင်းချလိမ့်မည်တို့ရတွင်အဘယ်သူမျှတင့်ကို မဝဲလိုဟုဣသရေလလူများတို့ကို ဟောပြောလေ၏